ကျေးဇူးရှင်နတ်တလူဆရာတော်ဘုရားကြီးအပတ်စဉ်လေးတရားစခန်းပွဲတွင်15ရက်3လ69ခုနှစ်နေပိုင်းအလုပေးတရားပွဲ၌ဟောကြားအပ်သောဘဝင်ငိမ့်မှတရားရမည်တရားတော်ဒီပစာတိကစားနေနဲ့ဘဝင်မငိမ့်ဘဝင်မငိမ့်ရင်နှလုံးအိမ်မငိမ့်နိုင်ဘူးခေါ်ပါလေဟုတ်ကလားဗျာဝင်လေထွက်လေလေးရဲ့ ဟိုသွားရအရေးနမိတ်ဟာသူ့ရဲ့ဟိုတခါတလေပဲပြညာပြန်ဖြစ်ခြင်းဖြစ်မှာပေါ့တခါတလေထဲအောက်ဖြစ်ခြင်းဖြစ်မှာပေါ့ဟုတ်ကလားပြီးတော့တချို့ယောဂီများကဟိုနှာသီးပြားမှာတတိနေပြီးဝင်လီမှာပါသွားရင်ချက်တိုင်နဲ့ရင်ညွန့်ကြပေါ်တာပါနော်တချို့ယောဂီများကြတော့နှာသီးပြားတတိနေပြီးထွက်လီပါသွားရင်နှာသီးပြားထိတ်မှာပြနေတတ်ပါတယ်ဟင်မတူတာဘူးတချို့ယောဂီများကြတော့ ဟိုနာပြီးဝရယ်လို့ထားလိုက်တာဘယ်ဘက်ကူတတိကခြေချော်ကြသွားရင်ဥမဲဘယ်ဘက်တပည့်ထဲထွက်နေတာဗျအဲ့ဒီယောဂီကပြောတာပါသေးညာပဲနှာခေါင်းပိတ်လို့လေလားသိဟွန်းဟွန်းလို့သေးမဟုတ်ဘူးဗျာကဟိုဟိုတတိကဟိုပါပေါ့ဟိုဘယ်ဘက်ခြေချော်ကြသွားလို့ဗျာဟုတ်ဗျာတကားတလေညာဘက်ခြေချော်ကြသွားရင်ဟောဗျာညာဘက်တပည့်ထဲဗျာဟုတ်ကလားဗျာတခါတလေခွာပြီးပြီးနေရင်တော့ စုံဝင်စုံထွက်ပြဟုတ်ကလားတခါတလေတတိကဘယ်တစ်ဖက်ညာတစ်ဖက်ကစားနေရင် तू ကလည်းဘယ်ဝင်ညာထွက်ညာဝင်ညာဘယ်ထွက်ရင်လည်းလုံနေတာတရားဟုတ်ကလားဟင်းလုတ်ချင်းလို့လို့ဟုတ်ကလားဟင်ဟိုနှာပြီးဝါနဲ့လေနဲ့တိုက်လို့ပေါ်တဲ့ဟိုနမိတ်မှန်သမျှဟာဒါအာယုမှန်လို့ပေါ်တာတကယ်မှန်နမိတ်ဟုတ်ကလားဗျာကိလေသာတွေ ဟိုအနေထိုင်ပြီးငြိမ်သက်အေးချမ်းသွားလို့ပေါ်တဲ့အတွက်တမာရီနမိတ်တူတူပဲဗျာဟုတ်ကလားမာနမိတ်သွားတဲ့ဒါပဲဗျာတမာရီနမိတ်သွားတဲ့ဒါပဲထင်တယ်ဗျာဟုတ်ကလားဗျာဟင်ဘယ်လိုပေါ်ပေါ်ဘယ်လိုပေါ်မှအမှန်ရလို့မရှိပြီးတော့တို့ယောဂီတွေတူနဲ့တူလာလာညင်းတူသလားတိုင်ဆုံတဲ့နေရာတူပါမလားပြီးတော့ညင်းညင်းရောမသိရချင်းရောဝါဒနာချင်းရော အဲ့တော့တယောက်ဒီလိုတွေးလို့နောက်တယောက်ဒီလိုတွေးရမလို့ရှိဘူး။နှစ်ဒီငါးကြနမငါးကြရှိဘူး။မိမိတယောက်သေးပြီးပြင်ရင်တထိုင်တွင်းကို10မျိုး15မျိုးလည်းပြောင်းရင်ပြောင်းနေတတ်ပါဟုတ်ကလားဘယ်လိုပေါ်မှရတော့မလိုက်ပါနဲ့သူတွေ့တာသူပြတာကိုကြည့်ပြီးသားပါဒါတင်နေဟဲ့ဟုတ်ကလားသူအရရတရားပြောကြတာတော့ဘာတော့ပထမတော့ဝင်တယ်ထွက်တယ်ဒါပဲတင်နေဟဲ့ဟင်းနောက်တော့ဝေအေးထွက်နှွေးဒါတင်နေဟဲ့ နောက်တော့မဟုတ်တော့ဘူးအေးလှုပ်လှုပ်ငွေလှုပ်လှုပ်သူတို့တင်နေဟဲ့ဒါတော့အေးလှုပ်လှုပ်ငွေလှုပ်လှုပ်မှတော့လှုပ်လှုပ်ပေါ်အာယုံကြသွားရင်အေးတာငွေတာမသိချင်တော့လှုပ်ထားနေပြီးသွားမယ်ဟင်အဲ့ဒီမှာမိမိတို့အတွင်းကဘဝင်မငြိမ်လို့ဟုတ်ကလားတို့မဟုတ်ဒီဟိုတထိုင်ငြိမ်သွားတာလေဟိုကြဟင်ကစားပြလိုက်လို့လေဟင်ဒီကတထိုင်ငြိမ်ပြတာလေဟိုကြကစားလိုက်လို့ပြက်သွားလို့ကြည်ရင်ကြိမ်မှန်တာမှလေးတင်နေဟဲ့ ယိုတိုရိတ်တွေမွဲတီမွဲချောက်တယ်ဟုတ်ကလားဗျာအဲဒါလေးနဲ့ပေါ်နေတတ်တယ်အဲ့မှာအေးနွေးဆိုတာဖုံးရင်ဖုံးသွားတတ်တယ်လှုပ်လှုပ်ပဲပေါ်နေတတ်တယ်ဟုတ်ကလားအေးအေးပါမအနွေးပါမလို့မယူဆနဲ့ဟုတ်ကလားဗျာတက္ကနာဒီလှုပ်လှုပ်တောင်မယ်တို့ဒီဘက်ကဟိုဒလစမှတ်နေပြီလေဟုတ်ကလားဗျာဟိုထိုင်တဲ့နေရာဟိုဈေးကြံအဲပြီးတော့တို့အထွေထွေမူဟာပိုင်းနေနေဟိ တရက်တွင်းကို16နာရီလုံးလုံးတလသမှတ်နေလို့တွေးလည်းမတွေးပြဘူးပြေးလည်းမပြေးပြဘူးဆိုရင်ဒီကိရိတာအနေထိုင်မိတယ်လေဟုတ်ကလားဟင်အဲတွေးမှတွေးပြတော့ပဲနဲ့အဲဒီအဟောင်းကဟောလက်ငူထနိုင်ဦးမလားပြေးမှပြေးပြဖဲနဲ့အတိတ်ကဟောတည်ဆောင်ပြီးထပ်ပြီးအားဖြည့်ဦးမလားဖြည့်တော့ဘူးဟုတ်ကလားဗျာအဲ့တော့ဖြစ်လာလို့မနှောကြည်တအားကောင်းလာရင်ဟုတ်ကလားလှုပ်လှုပ်သာအရင်နမိတ်ကိုလာတွေးတတ်ပါတယ် အဲယောဂီတို့စိတ်ကဟိုကိလေသာနဲ့တိတ်ပြီးမကင်းနေဘူးဆိုလို့ရှိရင်ဘာတော့အယောင်ကြီးကလည်းညစ်တို့ဆိုကြီးနဲ့လာလိမ့်မယ်ဗျာဟင်ဟွာလာဟိုတိရသိမီးလောင်တယ်လို့ဖီကြီးဟိုများတဲ့ဟာမီးလောင်တယ်လို့ဗျအဲတို့ကိလေသာနဲ့ဝေးလို့ရှိရင်တော့တိရွက်၆ကလေးတွေမီးလောင်တယ်လို့တင်နေဟိအဖြူဘက်များတာဗျာပြီးတော့တဏ္ဍာနမိတ်လည်းဘယ်လိုပေါ်မှမဟုတ်ပါဘူးဗျာ ဟင်သူစိတ်တိုင်းပဲယောဂီတို့စိတ်ဖြစ်နေတာကိုဒီနမိတ်ကပြနေတယ်ဟုတ်ကလားကားမှာဆိုကားထဲမှာရှိတဲ့ဓာတ်တွေကိုလည်းတိုင်ခွက်မှာပြနေတယ်ဟင်ဘယ်နှမိုင်လုံးဘယ်နှမိုင်လုံးနဲ့မောင်းနေဆိုတာဟောတိုင်ခွက်မှာမပြဘူးလားဒီအဲ့ဒီတိုင်းပဲတို့ဒီမှာလဲယောဂီတို့ဖြစ်ပေါ်နေတဲ့စိတ်ဟောဒီနမိတ်ကပြနေတယ်ဟုတ်ကလားဗျာဟင်ဟင်စိတ်မကိလေသာညစ်ကြေးများရင်အယောင်ကဘယ်လိုနေမလို့ အဲညီပုတ်ပုတ်ကြီးပြညီပုတ်ပုတ်ကြီးပုတ်ကလားဒီလိုဆိုစိတ်ပုတ်ကြီးလို့မှတ်လိုက်စိတ်ပုတ်ကြီးလို့ဟုတ်တယ်လေဟင်ဟုတ်ကလားဗျာဒါခုနမနှောကြည့်တာကလေးကြီးမှပေါ်ရမှာပြောတာဒီလိုပေါ်အောင်ဆိုလုံးလို့မရဘူးဟင်ဟိုလုံးလို့ရရင်အတ္တဖြစ်သွားမှာပေါ့ဟုတ်ကလားဒီကသူသဘောသူဆောင်တာအနတ္တမဟုတ်ဘူးလားအဲလုံးတော်မရှိဘူးနဲ့ဟုတ်ကလားခုနမတွေးပြမပြေပြအောင်ဒါယောဂိတို့တောင်းတယ်ဟဲ့ဟင် ပြီးတော့ဟိုတို့ဟို24နာရီမှာ16နာရီတင်တယ်ဟိဒီအလုံးလုံးချိန်ဟင်6နာရီက9ချိန်ဟုတ်ကလားဗျအဲ့ဒီ16နာရီကအမှအမှချင်းစနေထပ်နေရမယ်ဟိဟုတ်ကလားဟိုကိလေသာဂျာမတိုးတာအောင်တင်တယ်ဗျဟုတ်ကလားဗျအဲ့လိုလေးဖြစ်လာရင်သူ့အလိုလိုဘဝင်ငြိမ်ဟုတ်ကလားဗျဘဝင်ငြိမ်ရင်နှလုံးအိမ်လဲဟောငြိမ်သွားတာဗျဟုတ်ကလားဟင်းတို့ဟာလား မိဘကမိတော့အားကြည့်ရင်မိဘပေါ်ရှိတဲ့ဥပွက်မှာပဲလေဟင်ဟင်အမင်းမိဘကဟိုထင်းရောဘာရောကိုနှုတ်လို့ဟိုအောက်ကအေးရင်ဟိုခွင်ပေါ်ကအိုးရောအေးမှာဗျာအဲ့ဒီတိုင်းဗျာအဲ့ဒီတိုင်းဗျာအတူတူပါပဲဗျာဒီလဲဘဝင်လေးကအောက်ပါလားနှလုံးရင်ကတို့ရင်ညွန်းတဲ့တယ်မှာရှိပါတယ်ဗျာဟင်ဘဝင်လေးကဟောညာပဲသောင်းမှာရှိပါတယ်ဗျာဟုတ်ကလားဗျာအေးအဲ့တော့တို့ကဒီဘဝင်လေးငိမ့်နေအောင် ဒါအတွက်ခုလိုလာပြီးတော့ဒုက္ခခံထိုင်းနေရတာလေဟုတ်ကလားဟင်ပြီးတော့တို့နော်မနောจิตလို့ခေါ်တဲ့နှလုံးသွေးလေးဟာငြိမ်ပြီးအจิตတစ်ဖြတ်ဖြတ်နဲ့အယောင်တောက်နေအောင်ဒါလောက်ရတာထက်ပဲဟင်ဘာဖြစ်လို့တို့ယောဂီတို့သိကျင်တာသိဖို့နဲ့ကြည်ကျင်တာကြည်ဖို့အတွက်သူပါမဖြစ်မှာထင်လို့ရဟင်သူမပါဘဲနဲ့ဘာနဲ့ကြည်မှာတော့ခင်ဗျားတို့ဟင်ဟင်သူပါမကြည်လို့ရတယ် တူပါတော့ဒါကိုခန္ဓာဗေဒသုတိတနာလို့သုံးမှာဗျာဟုတ်ကလားဖရာဝန်ကြီးများက အတွင်းမှာရှိနေတဲ့ခန္ဓာကြောင့်သိကျင်တော့တန်ဓာကြီးနဲ့ခွဲကြည့်ရတယ်ဟောတို့ယောဂီများကျတော့ဉာဏ်ဓာနဲ့ခွဲဟင်ဟင်ဉာဏ်ဓာနဲ့ခွဲကြည့်ဖို့ဟုတ်ကလားကိုသိကျင်တာပြီးဖို့ကြည့်ကျင်တာကြည့်ဖို့အတွက်ဟောဒီမနောจิตဆိုတဲ့မှန်ကွက်ပေါ်မှာရမှာဗျဟုတ်ကလားဗျာ မမေ့ရတို့ဒါပြောခဲ့တာတဲ့နော်ဟုတ်ကလားအင်းတို့အဲ့လိုဖိတ်ညင်ဖို့ရာအတွက်ဘာလို့အပ်တယ်လဲဟုတ်ဗျာမနေ့ကတော့မျက်စိမကစားနဲ့ဒီလိုတင်မျိုးပဇာမကစားနဲ့ဟုတ်ကလားဗျာဟင်စိတ်မကစားနဲ့လူရင်းချုပ်ပြောတာလေစာကတော့ဒီတော့မကပါဘူးဟုတ်ကလားသက္ကုမတယတာအန်တော်ဆိုတာသက္ကုမမျက်စိအကြည့်ဘလောက်ပဲလင်းနေနေ အန္တောယဓာတံလေးတို့အတ္တဖြစ်ရမယ်တဲ့ဟုတ်ခလားဟင်အဲ့တော့မြင့်မြင့်မြတ်တမ်းဘလောက်ပဲတန်းနေနေအကန်းကြီးလူနေလိုက်ပါလို့ဆိုလို့တယ်ဟုတ်ဗျာဟင်ဟင်ဒီလိုတင်လားပြောတော့တာဝါပရိတော်ယထာဟုတ်ခလားဟင်နာအကြည်တကလေးအလွန်ကောင်းလို့ပေါ့ဗျာဟိုပါရည်နိုင်လေးရှိလို့ငကင်းညာပါလို့ဘလောက်ပဲသိကြရတယ်ငါလာတိုးနေနေတဲ့နဘင်းကြီးလိုနေကြကမ်းပါ ဟုတ်ကလားဗျာဘာဖြစ်လို့တော့သူတို့လှုပ်လို့ရှိရင်ဘဝင်ကလှုပ်ဘဝင်လှုပ်ရင်ဒီမနှောအိမ်လေးစုပ်သွားမှာသို့လို့ပါဟင်ယောဂီတို့မကြည့်သေးခြင်းလို့ဟိုမနာလိုလို့ပြိပင်တာမဟုတ်ပါဘူးဟုတ်ဗျာအင်းနားမထောင်သေးလို့ဟုတ်ပါဘူးဗျာဟုတ်ကလားဗျာဟင်ခင်ဗျားတို့မျက်စိနဲ့ကြည့်တာကျုပ်မျက်စိနဲ့ကြည့်တာမှလို့အနေသာကြီးကျုပ်ဟုတ်ဗျာဟင်ကျုပ်မျက်စိမညောင်မီးတာဟုတ်ဗျာဟင်ပြီးတော့ပညာဝတ္တယထာမူခေါ်တဲ့ ပညာဝါဟောတတ်ပြောတတ်တဲ့အာဝေခံဘလောက်ရှိနေနေတဲ့မူဟောရထာအစွမ်းအာရုံနေပြမယ်ဟုတ်ကလားဗျာဟင်ဟင်ဟောပြောနေလေခုနကပြောလို့ဘဝင်လေးငိမ့်မှာမဟုတ်ဖ ೇನೆ ဘယ်လိုလုပ်မနှောကြည့်တတ်ရမှာတော့အဲ့တော့ဒီကထိုင်သွားတာလေးကဖင်ပုံးယုံရှိမှာပေါ့ဟုတ်ဗျာဟင်ဟိုဟာလားရဲ့တမီမွေးရင်းကြားဆိုင်ရင်ထင်တယ်ဟုတ်ကလားဒီကတထိုင်လေးငိမ့်ပေးလိုက်ကိုကြဖွားပြလိုက်ဒီကြငိမ့်သွားလိုက်ကိုကြဖွားပြလိုက်ဟုတ်ဗျာဟင် ကြာတော့ဘာမှလည်းထူပေါင်းသွားလာလို့မူလားဟေးမထူးသာဖြစ်ဦးမနဲ့တူတယ်ဟေးဟေးအဲ့ဒါကြောင့်များပြီးတော့ဗလာဝါတို့ဘလောရီဝါတဲ့ဗလာဝါအင်အားဗလာဘလောက်ပဲတို့တမ်းမနေနေတဲ့တို့ဘလောရီဝါဟင်လူမမာရုပ်ကဲတော့ဖြစ်ရမယ်ဘာဖြစ်လို့တော့ဟိုလူမမာရုပ်မှာမန်ပါသလားဗျာဟာမန်ပါဘူးမန်မပါပဲနဲ့တို့ဘာတို့အထိုင်ထားလေးလောက်ကြည့်ပါဗျာ ဟိဟိုတို့ရုပ်ရှင်များပြောရင်တော့အသေးစိတ်သိခြင်းအနည်းရရရတယ်ထင်တယ်ဟိအသေးစိတ်သိခြင်းတော့ဘယ်လိုလုပ်တော့ဒီမှလည်းယောဂီတို့အနည်းရရိုက်ခိုင်းတာဟိယုံဆင်းဆင်းပြောင်းလဲပုံလေနာမ်ဆင်းဆင်းပြောင်းလဲပုံလေပြီးတော့စိတ်ကလေးခိုင်းလို့ရုပ်နောက်ကလိုက်လုံနေရပုံလေဟုတ်ကလားတခါတလေဟိုရုပ်ဖောက်ပြန်လို့စိတ်ကလိုက်ကူညီရတာလည်းရှိတယ်လေဟုတ်ကလားဟိုဘာတော့ ဟိုနွားရှင်ကနွားကိုလှက်တမောင်းပြီးခိုင်ရင်တော့ဘောင်းဒါနွားရှင်ခိုင်လို့တို့ပြောရတာပေါ့ဟုတ်ကလားတခါတလေကြတော့လေအဲနွားရှင်ကနွားစားမှုတွေရလေကြသွားပြီးတော့မျက်ရှာသေးတယ်နဲ့ဟင်ဟုတ်ကလားဗျဒီဘာဗျအဲတော့ဟိုတို့အမြဲတမ်းကြီးတဲ့ဟိုနွားခိုင်းတာဟိုလူကခိုင်းတာမဟုတ်ဘူးနွားခိုင်းလို့လူကမျက်ရှာရတာလည်းရှိပါသေးတယ်အာဟုတ်ကလားဗျ ဟင်ဟုတ်ပါမလားဗျာဟင်အဲ့တော့စိတ်ကြီးတဲ့နေတာဥဆောင်တာမဟုတ်ပါဘူးရုပ်ဥဆောင်တာလည်းရှိပါတယ်ဟုတ်ကလားအဲစိတ်ဥဆောင်တာလည်းရှိပါတယ်ပြီးတော့အကျမ်းစာဆိုလို့ရှိရင်တော့ဒုလောက်တာတွေမှန်သမျှစိတ်ကဥဆောင်ရပါတယ်ဟုတ်ကလားပြင်ပကအာယုံကအတိုက်တွေမှန်သမျှဟိုရုပ်ကဥဆောင်ရပါတယ်မြင်ပြီးမှသိရမှာပါကြားပြီးမှသိရမှာပါဟုတ်ကလားဗျာဒါလေးကိုသိစေခြင်းလို့လူမမာရုပ်ကဲ့သို့အထိုင်ထလုံစားမှာတဲ့ဟုတ်ကလား အဲ့ဒီတို့ဒီဟိုစိတ်ကခက်ထန်ခြင်းမာကြောခြင်းတောင်းခြင်းတင်းခြင်းမရှိဘူးဆိုမှဒီရှိနေတဲ့ပြေးသွားလာလေးကလည်းပုံမှန်ဖြစ်မှတယ်လေဟင်ဒါမှလည်းဖြစ်ဖြစ်မြင်ရမှာမဟုတ်ဘူးလားအင်းအောင့်ထားတောင်းထားရင်ဘယ်လိုလုပ်မြင်မလို့ဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့ရှိခိကတော့ဘာတော့ခြေသူပစိုးမွေဆွဲများကြိုးပြီးတခဲ့သို့စွာဟင် ဟင်ခြေလိုပစိုးရောပဲတော့နှုံဖန်နေတာတင်တယ်ဟင်ထောင်တောင်တောင်လားတောင်မကြိုးတာလားခေါယူမကြိုးလားဘယ်လိုနေတော့ဟင်တို့ယောဂီတွေကခုခေါယူကြိုးပလားကြိုးသေးဘူးလေဟုတ်ကလားဗျာဟင်ဟင်ပေါင်အနည်းငယ်သေးလို့ထင်ဟုတ်ဟင်အဲတို့မဟာသီလတိုးလိုက်သေးတယ်ဗျာဘာတော့ချီသူပစုမွေဆွေများကြိုးပြီးတခဲတို့ဒါလူတိုင်းတော့တာ ဟောမဟာသီယာပြောတာကြတော့ခီတယ်မလက်တို့ဖတ်ခဲ့တော့ဘုံလို့ကြေရလို့ထင်တယ်အဲတို့ဟာတွေဟောထောင်းတောင်းတောင်းဝဲတင်မှာဗျာဟင်ဟင်ဟင်ထောင်းတောင်းတောင်းမဲတင်မှာဗျာဈဉ္ညာကမ္မဋ္ဌာန်းစီကံလှမ်းကြည့်လိုက်ဟိုနှစ်ယောက်နဲ့နှစ်ချင်းဆိုင်စကားပြောတာပါသေးဟောသူ့လည်းငါကင်ငါတော့သူကင်ပါသေးဟုတ်ဟောဗျာဓာတ်ပုံကြီးလည်းကိုရိုက်ကြလိုက်ခြင်းသေးဟင်ဟင်ဟင် ပြီးတော့ဟိုသွန်းသားကြွကြတာဗျာလှမ်းကြည့်တယ်တချို့မျက်နှာကြီးကတစောင်းကြီးပါဟိုပဲရောက်ဟင်အဲတချို့မျက်နှာကြတော့ဓမော်ကြီးဗျဟုတ်ဗျာဟုတ်ကလားဗျာဟင်အဲတော့ဘဝင်ငိမ့်တဲ့အတွက်မျက်လုံးတွေအောက်ဆိုင်သွားတာငဲနေတယ်အဲ့ဒါဘဝင်ငိမ့်ရင်မန်ထမ်းနေမှာပဲလေဟုတ်ကလားဗျာအဲ့တော့ဘလဝါတို့ဘလောရီဝါတဲ့အာရင်ဘလောက်ကောက်နေနေတဲ့ဟုတ်ကလားလူမမာရုပ်ကဲ့သို့နိပြသမှာတဲ့ဟင် ပြီးတော့တခုရှိသေးတာအာတာအာထေသမုတ်ပါနေတယေထမတတိကံဆိုတာသင်ထားသေးဒါကတော့အဲယောဂီတို့ကိုကတခန်းနဲ့နှစ်ယောက်နေတယ်ဆိုပါတော့ဟင်အဲသူကပြောချင်တယ်အဲကိုကမပြောချင်ဘူးထိုင်းနေရင်တော့ပြောခံရတော့မယ်တင်မထိုင်းနေပြောခံရတော့မှာလားပြီးတော့ကိုကတခန်းထားပါတော့ခင်ဗျားတို့ခန်းလေးတွေကဟိုစက်နေတာထင်တယ် အဲဟိုဘက်ခါကလည်းညှပြောမယ်ဒီဘက်ခါကလည်းညှပြောမယ်သူတို့ချင်းချင်းညှဖို့ညှပိသူတို့ကိစ္စနဲ့သူတို့ပြောနေကြလို့ကဘယ်လိုနေမလို့ဟင်တော်နေပထမခန်းကဟိုတတိယခန်းអော်ပြောဟိုတတိယခန်းကပထမခန်းနှောင်းអော်ပြောကြားလို့ကဘယ်လိုနေမလို့ဟင်ဟုတ်ကလားအဲဟိုဒုတိတော်ရှိပါဦးတယ်လို့ဟင်ဟုတ်ကလားအမရှိဘူးလားဟင်အဲ့လိုများဖြစ်နေရင်ဟုတ်ကလားအိပ်ပြအိပ်ပြလိုက်တဲ့ ဟင်နင်ပြောရမှာလဲခက်လေနားထောင်နေရမှာလဲခက်လေဟင်အတ္တအထေသမုတ်ပါနေကိုယ့်အတွက်အကျိုးရှိမယ်ဆိုရင်မတတယိကံလူသေးကောင်းကြီးလို့တရေထအိတ်တိအိတ်ပင်အိတ်ကြလိုက်တဲ့ဟုတ်ကလားဗျဟင်ဟင်လူသေးကောင်းကြီးကိုအိတ်နိုင်မှာမလားဟင်ဟင်အောင်မအင်းဟုတ်ပါမလားဗျဟင်အေးအဲ့လောက်ထိဟိုစာကတင်ထားတယ်လေ ဘာဖြစ်လို့တော့စိတ်ငြိမ်မှရမှာမို့ယောဂီတို့လိုချင်တာတော့ဒီစိတ်ကလေးစိတ်ငြိမ်ပြီးတခုတည်းသောစိတ်ဖြစ်ချင်တာပါဒါပဲထင်တယ်ဒါလိုတော့ဧကဂရာပေါ့လေနာဒီဝါရှိရင်နာဒီဝတခုတည်းသောစိတ်ကလေးဖြစ်ချင်တာလေဟုတ်ကလားဟောငါဘဝင်လူကဟိုလှိုက်နေမယ်ဆိုရင်တို့ဘယ်လိုလုပ်ပြီးဒီစိတ်ဖြစ်နိုင်မှာမလဲပူရင်စိတ်ပူရင်ပြန်ထွက်သွားမှာပေါ့ ဟုတ်ကလားခေါင်းမအေးစိတ်ထိုင်မကြဘူးကြန့်ထွက်သွားမှာပေါ့ဟုတ်ကလားအဲ့တော့ဧကကရာစိတ်ဆိုတာတခုတည်းသောစိတ်ဟုတ်ကလားနာရာမှတ်ခြင်းနာရာလေးပေါ်ကိုတခါတည်းတွဲစီနေအောင်လေဟုတ်ကလားလားဟင်တခါတည်းနာရဲပေါ်လေးကိုတိတာတွေကကပ်ကိုတိနေသူ့နာရာလေးရဲ့လှုပ်ရှားပုံမသိနိုင်ဘူးလားသိတယ်အဲမနောจิตတတွေများအားကောင်းရင်တချို့ယောဂီများလျှောက်တတ်ပါတယ်ဟိုဘယ်ဘဲကြောလေးကဘယ်လိုဖရာအဲအောက်ကကြောလေးကဘယ်နေဖရာဘယ်နာလေးဘယ်လိုပြိနေတာဖရာဒါကြောင့်မို့အဲ့နာလေးကြာ ဘယ်လိုတော့တို့သွေးတို့နှုံးကရှေ့မတိုးနိုင်လို့ဘယ်လိုဖျားနဲ့တမနောကြည်တာအားကောင်းမှပြောနိုင်မှာဟင်အခုနာရာနဲ့ပြီးရောထင်တယ်အောင်မိုင်းဟုတ်ကလားဗျာဘယ်ဘက်ထွက်သွားတော့ခင်ဗျာမြင်မြင်ကောမြင်လိုက်သေးလို့လားဟုတ်အင်းဘယ်လိုထွက်တော့ဗျာခိုးငွေကရာနဲ့ကြုတ်ပြောသားမှာဗျာအောင်မိုင်းအင်းအင်းအေးအောင်မိုင်းဟုတ်ကလားอืมဟုတ်ကလားဗျာ 嗯，我妈讲你这个路怎么红呀？给，嗯，我妈以后个来呀，但第第要一杯烧的啊，苦茶蒙的，嗯嗯，烧的啊，苦茶让你妈看，诶诶诶，哎，老弟哥都么脑子大个搞你啊，没嘞，但忙家你妈听嘞嘿，那个罗金那个，哦，谁人人啦？ဟုတ်ကလားဗျာလူကျင်နာကစိတ်မှာ ဟိုသွဲသိပ်စွာဖြစ်ပြီးတော့ကိလေသာတို့ရဲ့အခိုင်းကိုမခံရဘဲနဲ့အနာပေးခြင်းလားဟုတ်ကလားဒါလေးဟိုတို့စာလို့တော့စိတ်တဝိဝေကလို့ခေါ်တယ်ဟိစိတ်ရဲ့စိတ်ငြိမ်ခြင်းလို့ဆိုလေဟိဘယ်အာယုန်နေနဲ့မှအတိုက်ခိုက်မခံမင်းနဲ့မိမိရှုတဲ့စာအာယုန်လေးတစ်ခုတည်းနဲ့ပဲပြီးနေရမှာလေတို့စာလို့တော့ဧကဂရာခေါ်မှာမဟုတ်ဘူးလားအဲ့တော့တို့ဒီစိတ်တဝိဝေကဖြစ်ဖို့ မျက်စိမသိမ့်ညီမဲနဲ့ရမလားနားမသိမ့်ညီမဲနဲ့ရောရနိုင်မှုစကားမသိမ့်ညီမဲနဲ့ရောမရနိုင်ဘူးအဲ့တော့တို့အပြင်ကရှိနေတဲ့ကိုယ်ကိုသိမ့်ညီပေးရတယ်မယ်ဟုတ်ကလားဥပမာမဲ့တို့ဇလုံးထဲကိုရည်ထက်ဇလုံးလှုပ်ရင်ဇလုံးထဲကရည်ပဲလို့နေတယ်လေဆက်လှုပ်မှာပေါ့ဗျာဟင်လှုပ်မှာပေါ့အဲတကယ်လို့ရေလှုပ်တော့ဇယုံဇလုံးကြီးကဟောလိုက်လှုပ်နေရင်ဟောဟင် ဟုတ်ကလားဗျ။ဩရေလှုပ်တော့တာဇလုံးကလည်းပြန်လှုပ်နေမယ်ဆိုရင်ဟင်တော့ထွက်ကုန်မှာပေါ့ဗျ။ဟင်အဲ့တော့တို့ရေပြီးသူကကြိုင်လို့တွေ့လို့မရတော့လှုပ်တတ်တယ်မျိုးလှုပ်ပါစေဇလုံးမှာငြိမ်ညီတဲ့နေရာပဲပြင်ပေါ်ကောင်းကောင်းလေးကိုဟိုအထိုင်ချထားလိုက်ရင်ဟင်ဒါတောင်တို့ရေကတော့ဘောင်မင်ခအောင်ပါတင်တယ်ရေဘောင်မင်ခတ်ပြီမယ်ဇလုံးကလိုက်မလှုပ်ရင်ဒီရေဟာပထမတော့လိုင်းကိုကြည့်တင်တယ်ဟဲ့ ဟင်နောက်တော့လိုင်းကုတ်ကလေးထင်တယ်ဟိဟင်လိုင်းကြက်ကြီးကလိုင်းကြက်လေးတဖြည်းဖြည်းနဲ့သူဟာဟိုသူစိတ်လှုပ်တော့ကိုကလိုက်လှုပ်မပေးလို့ရှိရင်ဟင်တဖြည်းဖြည်းနဲ့သူငြိမ်မသွားနိုင်ဘူးလားအေးဗျာအဲ့လောက်ထိသူလိုရလိမ့်မယ်ဗျာဟုတ်ကလားဗျာအဲ့တော့ဒီစိတ်ရဲ့ဝိဝေကလို့ခေါ်တဲ့စိတ်စိတ်ငြိမ်မှုဟိုတို့လိုချင်လို့ရှိရင်ကာယဝိဝေကလို့ခေါ်တဲ့ကိုစိတ်ငြိမ်မှုယူရလိမ့်မယ်ထင်တယ်ဟဲ့ ဟင်မျက်စီတွေရောနားတွေရောနားတွေရောအင်္ဂါခြေလက်တွေရောအကုန်လုံးထင်တယ်ဗျာစိတ်ငြိမ်အောင်လုပ်ပေးပါပောက်ကလားဗျာခုနကစိတ်တဝိဝေကဆိုတော့မနောจิตကလေးတစ်ခုတည်းနဲ့ဟင်နာရာလေးရှုလိုက်ရှုလိုက်နှာခေါင်းကရှုလိုက်ရှုလိုက်ရှုကျင်တဲ့နေရာကရှုသူ့ရဲ့အကြောင်းချင်းရာလေးကိုအတွင်းသိအောင်တယ်ဗျာပောက်ကလားဗျာဟင်ထိုးတွင်းသိဆိုတာအတွင်းကိုနှိုက်ပြရမှာမဟုတ်ဘူးလားတို့အပေါ်ရာကြောတိမဟုတ်ဘူးလို့ဆိုလိုတယ်ပောက်ကလားဗျာ အဲ့တော့တို့ဒီအပြင်ကကာယဝိဝေကဖြစ်အောင်မျက်စိလည်းထိမ့်မြင်ပေးပါနားလည်းထိမ့်မြင်ပေးပါဟုတ်ကလားကြည့်တယ်အပြင်ကအားဖြင့်ထိမ့်မြင်ပေးဟုတ်ကလားဟင်ဘာဖြစ်လို့တို့အပြင်ကဒီဟာတွေကလှုပ်ရှက်နေလို့ရှိရင်စိတ်ကောငြိမ်မမလားဗျာစိတ်မငြိမ်လို့ရှိရင် အတွေးမှာသူ့ဓာလေးပါတိုက်ခိုက်မှုကြောင့်တဘာဝဖြစ်စေရုပ်ဖြစ်ဖြစ်နာဖြစ်ဖြစ်ရှိသေးတယ်နဲ့ပြီးတော့အတွေးမှာ ဟိုကံအတိုက်စိတ်အတိုက်ဥရုအတိုက်အာဟာရအတိုက်ဒါရင်ဖောက်ပြန်နေတဲ့ပကတိဖောက်ပြန်မှုတွေရှိဘူးလားရှိပါဘူးဒါလေးတွေကအလုံးနူးညံ့နေမယ်ထင်တယ်တို့အပြင်ကနေကြည့်မြင်သကောင်းပါလားနေနိုင်ဘူးအဲအဲ့တော့တို့ဒီအပြင်ကအဲမျက်စိတွေနားတွေရှားတွေကိုယ်တွေအင်္ဂါခြေလက်တွေကလှုပ်ရှားနေလို့ရှိရင်အတွင်းလှုပ်ရှားမှုဘယ်လိုလုပ်မြင်နိုင်မှာမလဲဟင်ရုံရင်းဆံကမှုထဲမှာတရားခံဖမ်းလို့မရသလိုပဲဟင် ဟင်အင်းရိုးရင်းဆန်ကားမှုမှာတို့တရားခံဖမ်းလို့ရလားဗျအမရနိုင်ဘူးဗျဟင်အဲ့တော့တို့ဒီဟိုရိုးရင်းဆန်ကားမှုမဖြစ်အောင်ဟုတ်ခလားအပြင်ကမျက်စိစိတ်ငြိမ်နားစိတ်ငြိမ်လောက်ရလိမ့်မယ်ထင်တယ်ဟဲ့ဟုတ်ခလားပြီးတော့အပြင်ကတို့စိတ်ငြိမ်မှုကြည့်ပြီးတော့တို့သိလို့ရှိရင်လည်းအပြင်ကအစွဲစိတ်ကြောင့်ဖြစ်တာတွေတင်တယ်ဟဲ့မျက်စိလည်းကြည့်ခြင်းမကြည့်လားဟုတ်ကလားဗျစွဲစိတ်ကြောင့်ဖြစ်နေတဲ့လှုပ်ရှားမှုပဲတွေ့နေတယ်ဟုတ်ကလား အထဲသိကြောင့်ဖြစ်တဲ့လှုပ်ရှားမှုဆိုတဲ့ပကတိယုံနံဖြစ်ဖြစ်အနုဆိုတဲ့အပိဓမ္မာဆိုတဲ့အလွန်နုဟိုနည်းနည်းတာကိုတို့မသိနိုင်ဘူးဟုတ်ကလားဗျာအေးဒါမို့တို့ဟောအပြင်ကကာယအဝိဝေကစိတ်ငြိမ်သေးသမ်းပါဟုတ်ကလားဗျာဟိအဲတို့ကိုစိတ်ငြိမ်သွားလို့ရှိရင်စိတ်ဒီသူ့ကြီးဘာတနိုင်လို့ဟိသူကပူဇာပြီးကြည်ပေးသမ်းပါဆိုဒီကလိုက်ကြည့်မှထင်တယ်ဟဲ့သူကနားထောင်ပေးသမ်းပါ သူခိုင်းလို့ဒီကအလိုလိုက်ပြီးနားထောင်ပေးမှထင်တယ်ဟဲ့ဟင်အဲနာမ်ပေးရှူပေးသားမပြောပေးသားမစားပေးသားမသွားပေးသားမဘာလုပ်ပေးသားမညာလုပ်ပေးသားမဒါတွေထင်တယ်ဟဲ့သူဘလောက်ခိုင်းနေနေဒီဘက်ကဘာမှမလုပ်သူဘာတတ်နိုင်နော်သူကိုယ်တိုင်ဘာထွက်လုပ်နိုင်နော်ဘာလုပ်နိုင်ဗျာဟုတ်ကလားဗျာအင်းတို့ကသူ့ကိုလိုလိုက်ပြီးစိတ်လိုလိုက်ပြီးသူခိုင်းတာလျှောက်လိုက်လုံနေလို့အမှုတွေတော့များဟင်သူကဘာမှလည်းလုံနိုင်တာလည်းဟုတ်ဘူးဟင်စိတ်ရင်လို့လို့ဘာများကောင်းတယ်ပေါ်တော့ ဘာမှကောင်းတယ်လည်းမဟုတ်ဘူးဟုတ်ကလားဗျာအဲ့တော့ तू ဘလောက်ပဲအတွင်းကလုံဆော့နေနေတို့အပြင်ကနေပြီး तू ခိုင်းတာဘာမှမလုပ်တော့ဘူးဆိုရင် तू လည်းခိုင်းစရာမရှိအလိုလိုငြိမ်သွားမှာတယ်ဗျာဟင်အဲ့ဒီခါကျရင်ယောဂီတို့ဝင်လာလေးရှုလိုက်လေမြင်နေရပါလိမ့်မယ်ဗျာတို့သာကတော့ဟာလားလက်ဝါပေါ်စီးသူတိတင်တခဲတို့ဆိုတာဒါမနှောကြည့်တာကလေးကောင်းမှတင်တယ် မနှောကြည့်တာကလည်းစိတ်ဓာတ်ဝိဝေကဖြစ်မှထင်တယ်မှန်ပါဘူးဟုတ်ကလားဗျဟင်ရှုကျင်တာလေးရှုသားမှာဟုတ်ကလားဖြစ်ပျက်ကိုအသေးစိတ်မြင်နိုင်ပါတယ်ဟုတ်ကလားတဏ္ဍာနမိတ်နဲ့တကွဟုတ်ကလားအယောင်ဆင်းနဲ့တကွဟုတ်ကလားဟင်စိတ်ကြီးရင်ကြီးသလိုအယောင်ဆင်းလည်းပါတတ်ပါတယ်ဟုတ်ကလားဗျပြီးတော့စိတ်ကဟိုအာယုံနောက်လိုက်ရင်လိုက်သလိုတဏ္ဍာနမိတ်ကရှင်းနေတတ်ပါတယ်ဟင်မိတို့စိတ်က အဲကိုရှုွက်တခုတည်းစိုက်ကြရင်သာနာနမိတ်လည်းတိုးလာတာပါပဲဟုတ်ကလားသို့တော့ဘယ်လိုပြမှရလို့မဟုတ်ပါဘူးဘယ်လိုတွေ့မှရလို့မယူဆနဲ့ဟုတ်ကလားသူပြတာကိုသာအရင်ကြည့်ပါဟုတ်ကလားဗျာတို့ခုနဆွေးနွေးကြတာလည်းပါပါလိမ့်မယ်အဲဝင်းလေနောက်ကိုတတိခြေချော်ပြီးပါသွားရင်ချက်တိုင်းနဲ့ရင်ညွန်ကြပေါ်မနေနိုင်ဘူးအတွင်းပေါ်တယ်လေအဲ့ဒါကိုသွားပြီးတော့ဟိုးငါကနှာခေါင်းပေါ်မှာနင်ကဒီပေါ်နဲ့ဆိုရွှေ့မอยู่ပါနဲ့ ဟုတ်ကလားသူ့ဆန္ဒအားမကုံမချင်းတင်တယ်ဟိဟုတ်ကလားဗျာသူ့အာယုံမညောင်းမချင်းကြည့်နေဟုတ်ကလားသူတဏမကင်းနေတဲ့စိတ်ကအဆန်းကြိုက်တယ်ဟဲ့သူ9မိနစ်လောက်ဆိုသူပြင်းသွားတာဟုတ်တယ်နဲ့ကြည့်ချင်းတခါလာလည်းမဲပြပါဆိုတခါလာမဲပြပါဆိုထူးပေါအောင်ကွာအဲ့ခါကျမှကိုယ်လုံးဆိုင်လုံးသွားတော့စိတ်မယူနဲ့တဘောပေါက်သလားအဲတကယ်လို့ဟိုအပြင်နောက်ကိုပါနေလို့ဟိုနာသီးပြားရှိမှသူစုံကြီးဆန်ကြီးတွေ့နေမယ် ဟုတ်ကလားတခါတလေထဲအောင်လည်းဖြစ်တတ်သည်တခါတလေဝဲရလည်းဖြစ်တတ်သည်ဖြစ်ခြင်းလို့ဖြစ်ဟုတ်ကလားဟိုတို့ဝင်လေထွက်လေဟို အာယုံမှန်လို့ပေါ်တဲ့နမိတ်ဆိုဆန့်ကျင်ဘက်ဖြစ်နေရမှာတင်တယ်တခုတောင်ဆိုတခုကမြောက်ကဖြစ်ရမှာတခုအထက်ဆိုတခုအောက်ဖြစ်ရမှာပဲဟုတ်ကလားဝင်နေတဲ့ထွက်တဲ့တဲ့ဆန့်ကျင်ဘက်တင်တယ်ဟိဆန့်ကျင်ဘက်ဆိုပြတာလည်းဆန့်ကျင်ဘက်ဖြစ်ရမှာဟုတ်ကလားဗျာဒါဆိုအာယုံမှန်လို့ပေါ်တဲ့နမိတ်မှန်ဟုတ်ကလားဗျာ အဲ့တော့အပြင်ပေါ်လို့ရှိရင်လေပေါ်တဲ့ဟာကိုဆွဲမอยู่ပါနဲ့သူပြတဲ့အတိုင်းကိုနာရီယာထိတ်ကလေးကပ်ပြီးကြည့်နေသမ်းဟုတ်ကလားဗျဟင်ဟင်ငါကပေါ်စီကျင်နာနှခေါင်းတိတ်နေငါရှိသွားပေါ်ရမလားဆိုသွားများမဆွဲနဲ့နွားဆွဲသလိုဆွဲလို့ရဘူးဗျဟုတ်ကလားဟင်အတ္တဖြစ်သွားမယ်သူ့ကိုဟိုသူ့ဌာနကုန်ခန်းသွားအောင်ဟုတ်ကလားဗျာသူ့ဌာနအားလေးမကြမချင်းသူပြနေသမျှကြည်ပါ ဟုတ်ကလားဗျာဟင်ဟင်အဲ့လိုပေါ်သူတွေတော်တော်များလားဝါနောက်ကများပါလေရှိရဘာလို့မွေးဟင်ဟင်မင်းတယောက်တည်းဒီမှာပါကွာမင်းမင်းစောက်တည်းခိုးချတာနေမှာဟုတ်ကလားဟင်အော်မအဲ့ရှိရတယောက်တည်းဗျာနောက်ကအကုန်ပါတဲ့ကဲကြည်သားဒါဘာလို့အဲ့ဒါတွေဘာလို့မနောကြည်တာအာကောင်းလို့တမာရင်းနမိတ်မြင်တာတွေရှေ့လား ဟင်မမြင်တာတွေနောက်ဆုတ်ဆိုဘယ်လိုနေမလဲလားဟင်ဘယ်လိုဘယ်လိုပြဘယ်လိုပြဘယ်လိုပြဟာရှင်းတော့ပြောပါဗျာဟောဗျာတိုင်းတို့တန်ဃာတော်တွေကြတော့ပဲထားရမှာဟင်ဘာဖြစ်လို့ဗျာဟောမမြင်လို့နောက်ဆုံးပြောတာကြီးဗျာတို့တော့မန္တထဲသွားပို့မှထင်တယ်တန်ဃာတော်တွေ ဒီဘယ်ဘို့ကမလို့ဟေးဟင်ဟင်အဲ့တော့သူပြတာကြည့်လိုက်ပြီးပြီပြီးပြီဆို ကိုယ့်လုပ်ကိုစိုက်ချူပြီးသားမှာသဘောပေါက်ခလားပါပြီးတော့ဟိုကပြလို့သွားရွှေ့မယူနဲ့လုံမယူနဲ့သဘောပေါက်ခလားလုံယူရင်မောသွားမယ်ပြင်မမယ်ဟုတ်ကလားဒါစိတ်ဓာတ်ဝိဝကဖြစ်မှထင်တယ်ဟဲ့အဲဒီလိုကြီးတဲ့တို့ဒီသာနာနမကလေးပေါ်နေပြီဒါတို့စာလို့တော့ဟွာပေါ့ကွယ်နှစ်သိုးကို ခြီတိုင်လေးကိုကျိုးနဲ့ခြီထားတယ်လို့သာကားဆိုတယ်ဟင်ဟင်ယထာထံပိနိဗ္ဗန္တိယဝိသန္တမနရောဣရဟောဟင်တကေယံဟိုဘာနာစိတ်တံတတိယရာမဏေရံဟာဆိုတာဒီအတွေ့အာယုံလေးပေါ်ကိုတတိကျိုးနဲ့ဒီစိတ်ကိုခြီထားတာထင်တယ်ဟဲ့ဟင်ဘယ်မှမသွားတာအောင်ဟုတ်ကလားဗျာဟင်းတို့ဟိုနွားကယင်းလာတော့တုံလုံးတင်လေးတော့လေဟင်ခြီထားလဲရတယ်ထင်တယ်ဟဲ့ နေရင်ကြတော့လေဟုတ်ကလားအဲ့တော့ဝစ်ဟိုပါတော့နှသွနှပေါက်ကိုဟုတ်ကလားဗျာဟိဝစ်ဆန်နှသွနှပေါက်ကိုဟုတ်ကလားထံပေတိုင်ကြီးမှာဟိနိဗ္ဗာန်တရားရထားခိုင်နိုင်ကြီးချီထားသလိုတဲ့ဟုတ်ကလားဒီမှာလဲဘာတော့အေးဝန်အေးတူတတိယရှုမှတ်ဆိုတဲ့သူတို့တတိလေးထင်တယ်ရာမဏီဒီအတွေ့အာယုံဟာတိုင်းထင်တယ်ဟိဟိဒါနာမြင်းမြန်စွာ ဟင်နိဗ္ဗာန်တရားဖွဲ့ချထားရမယ်လို့ဆိုလို့လေဟင်ဟုတ်ကလားဗျာအဲ့တော့ဒါတို့ဒါလေးကြီးတဲ့အဲဝင်ပြီးထွက်ထွက်ပြီးဝင်သူ့လုံရှားပုံလေးကြီးဟုတ်ကလားဟင်ပထမတော့ရှူလို့စိတ်ကလေးနဲ့ရှူတာလေးဟုတ်ကလားရှိုက်လို့စိတ်ကလေးနဲ့ရှိုက်ထားလေးနောက်တော့ဟိုစိတ်ကလေးကရှိကဟိုနမိတ်ကလေးကနောက်ကလည်းဖြစ်ခြင်းဖြစ်နေတတ်တယ်တခါတလေနမိတ်ကလေးကရှိကဟုတ်ကလားအတိကလေးကနောက်ကဖြစ်ခြင်းလည်းဖြစ်နေတတ်တယ် အဲဒါလေးနှစ်ခုအလုံးလုံးပုံတို့ဒါကြည့်နေရမှာထင်တယ်မှန်ပါတတိယဒါကိုဒီအာယုတွေ့နေတဲ့အတွေ့အာယုဆိုတော့တာနာနမိတ်ပေါ်မှာစိုက်ချထားရေဒီစိတ်ကလေးရောတခုတည်းသောစိတ်ဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဟင်ပြီးတော့ကိုယ်အလုပ်ကလေးကိုနှစ်လို့အာရသဘောကျတယ်ပီတိစိတ်ကောင်းဝင်နိုင်ဘူးလားဝင်နိုင်ပါဗျာဟင်ပြီးတော့ကိုယ်ဟိုနှစ်သက်နေတဲ့ဒီအလုပ်ကလေးပေါ်လုပ်နေရတော့စိတ်ချမ်းသာကိုချမ်းသာကောင်းဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဒါကိုပဲပီတိတုကဧကကရာလို့ပြောတာပါဘယ်ကမှမလာပါဘူး ဟုတ်ကလားဝင်တယ်ထွက်တယ်ဒါသာလို့ဝိတက်လို့ပြောတာပါဝင်ဘယ်လိုနေတယ်လဲထွက်ဘယ်လိုနေတယ်လဲအတွင်းကနေပြီးတော့လူကြီးပွဲကြီးတယ်နဲ့ဟဲ့စူးစမ်းနေဆင်ကျင်နေတာလည်းပါဘူးလားအဲ့ဒါကိုသာလို့ဝိတာရလို့ဆိုပါဗျာခင်ဗျားတို့အဲ့ဒီစာနဲ့လိုက်ပြောခဲကြီးမှာဒီမှာတတိတိကျက်နဲ့ပြီးသွားတာထင်တယ်ဟုတ်ကလားဗျာနေလို့အတွင်းကအောင်မေ့နေတဲ့တတိလေးပါတယ်ထင်တယ်ဟဲ့အေးအဲ့ဒါသံစိတ်တွေပဲဒါလေးလို့လိုက်လို့ခုနကလိုသူ့ တာဏနမိတ်ကလေးတွေပေါ်လာပြီစိတ်ကလေးလည်းစင်ကြဲလာပြီဟုတ်ကလားဗျာအမှမအမှတို့ဒါကိုပဲသီလပြောတာဒါကိုသိခါတွင်သီလထင်တယ်ကြင့်နေတဲ့သီလအမဘန်တိဆိုတဲ့သီလပြောတာမဟုတ်ဘူးဟုတ်ကလားဗျာအမှမအမှတို့ဆိုအကျင့်ကိုစင်ကြဲသွားပြီထင်တယ်ဟိအင်းစိတ်စင်ကြဲရင်အကျင့်စင်ကြဲတာပဲမဟုတ်ဘူးလားဟုတ်ကလားဗျာဟင်အဲလိုလေးဖြစ်နေလို့ရှိရင်ဘယ်နဲ့တော့များဒီစိတ်ကလေးကကိုယ့်လူကလေးပေါ်ကိုယ်ပေါ်နှစ်လူအားရသဘောကျဖြစ်မလားဘူးလား ဒီလိုဆိုရင်ကိုရောစိတ်ရောမချမ်းသာဘူးလားဒီလိုဆိုရင်တခုတည်းသောစိတ်ဖြစ်မလာနိုင်ဘူးလားဒီလိုဆိုစိတ်ဓာတ်ဝိဝေကဖြစ်တယ်ထင်တယ်ဟဲ့စိတ်ဆိတ်ငြိမ်သွားပြီလို့ဆိုစိတ်ဆိတ်ငြိမ်နေဆိုမှသူ့ဆိတ်ငြိမ်တဲ့ဟိုစိတ်ကလေးနဲ့ဝိညာထွက်တာရဲ့ဥစားဟိုတို့ပါတော့ဟဲ့အေးတာနှွေးတာပေါ်တယ်ထင်တယ်မှတ်တော့ဝိညာထွက်တာပေါ်တော့အေးတာနှွေးတာဟင်ဝိညာထွက်တာရဲ့ဥစား အေးလှုပ်လှုပ်ငွေလှုပ်လှုပ်ပေါ်နေတယ်ထင်တယ်ဒါဟိုလေယုံနဲ့နှာခေါင်းယုံနဲ့တိုက်လို့ဖောက်ပြပြစီပြနာမဟုတ်ဘူးလားကြောင်းလွဲပြနေတာမဟုတ်ဘူးလားဟင်ရုပ်ပြီးဖောက်ပြနာတော့တဘောဆိုတာဘယ်တော့မေးမလို့တွေ့နေပြီထင်တယ်ဟဲ့ဟုတ်ကလားနောက်အေးလှုပ်လှုပ်ငွေလှုပ်လှုပ်ကိုတို့သိယုံနေမဟုတ်ဘူးမြင်းကိုလာပြီတင်တယ်ဟဲ့ဟင်စိတ်ဓာဝေကဖြစ်တော့လေဟင်ဟောနှလုံးသွေးလေးကြီးလာလို့မနှောကြီးတာပေါ်လာမြင်းလာပြီတင်တယ်ဟဲ့အဲ့တော့မြင်းနေတဲ့ ဒီတဏ္ဏနမိတ်ဒီယုံနှစ်ခုတိုက်ခိုက်မှုရဲ့ကိုသားမဟုတ်ဘူးလားဟုတ်ကလားလေယုံနဲ့နှာခေါင်းယုံရဲ့တိုက်ခိုက်မှုကိုသားမဟုတ်ဘူးလားဟိုထင်းနဲ့မီးနဲ့တိုက်ရင်ဘာထွက်တယ်မိကိုဆိုတဲ့ဂျာကံအာယုံပေါ်လာဘူးလားဟင်ဒီမှာလဲလေယုံနဲ့နှာနှာဝါယုံနဲ့တိုက်ရင်ဂျာကံအတွေ့အာယုံပေါ်ဘူးလားအဲ့ဒီအတွေ့အာယုံဒီအဲ့ဒီမိကိုဒီနေအောင်အောက်သွားရင်သူ့ရင်မပေါ်ဘူးလားအလေးရောက်ရောက်ရင်လေဒီမှာလဲစိတ်တကိုစိတ်တတ်ပြီဆိုတဲ့ အလင်းရောင်ကြောင့်ဒါပေါ်လာတာသူဒီဟိုယုံနာနှစ်ပါးတိုက်ခိုက်မှုရဲ့တင်ဟိုသင်္ကေတထင်တယ်ဟဲ့ယုံနာနှစ်ခုတိုက်ခိုက်ရာကပေါက်ပြန်နေတာရဲ့သင်္ကေတဟောမဖြစ်နိုင်ဘူးလားဟင်အဲ့တော့ကိုကိုရုပ်ဖောက်ပြန်တာကြည့်ရင်ကြည့်ရင်သူ့ရုပ်ဖောက်ပြန်တာကြည့်ရင်ကြည့်ရင်ဒါကြည့်ရုံနဲ့မသိနိုင်ဘူးလားဟုတ်ကလားဗျဟင်ဟိုဥပမာတစ်ခုပေးပါမယ်ဟိုအလွန်ကြည်လင်တဲ့မှန်ရှိမှာတို့သွားရရလိုက်မယ်ဟိဟင် သွားပြီးတော့ရလို့အဲ့ဒီမှန်တဲ့တို့မျက်ခွက်တဲ့ရင်မှန်တဲ့ဘာပေါ်မလို့ဟင်ဟုတ်ကလားဗျဟင်အဲ့ဒီရုပ်ပုံဘသူကိုစားတော့ဟင်จิตသူရဲ့ကိုစားပဲမဟုတ်ဘူးလားဟင်จิตသူရဲ့ကိုစားလေဟုတ်ကလားဗျဟင်ဟောမှန်တဲ့မျက်ခွက်တဲ့ရင်ဟုတ်ကလားမှန်ဘက်ကလည်းခုနတို့ပြောလို့မနှောကြည့်တတ်လို့ကြီးနေပြီဆိုတော့ဒီလိုဆိုရင်จิตသူရဲ့ရုပ်ပုံပေါ်တယ်လို့ပဲဒီမှာလဲတို့ဘယ်နဲ့တော့ဟဲ့ ကိုယ်နှာခေါင်းရဲ့ဟုတ်ကလားကိုယ်လေရဲ့နှစ်ခုတိုက်ခိုက်တာရဲ့အဲ့ဒီလမ်းပေါ်တိုင်းမလားဟုတ်ကလားဟဲ့ဒါကိုယ်ကိုယ်စားပဲမဟုတ်လားကိုယ်အကြောင်းသိရင်သူကြည့်ရမှာထင်တယ်ဟဲ့သဘောပေါက်သလားဟင်ဒီတော့ခုချိန်ကြည့်ရသေးဘူးကြည့်ပုံကြည့်နေတာပြောထားတာလေဟုတ်ကလားသူ့မှန်နဲ့မျက်ခွဲတဲ့လို့အရေးပေါ်ရင်ဟုတ်ကလားမှန်ကြီးအဲလွှဲပြီးဟိုရှိပြီးကြည့်ကြည့်တွေ့မလားဟဲ့ဘာဖြစ်လို့တော့မှန်နဲ့မျက်ခွဲမတဲ့တော့လို့ အဲ့တော့မှန်နဲ့မျက်ခွက်တဲ့လို့ရိပ်ပေါ်ရင်မှန်ကိုပဲကြည့်နေရမှာထင်ကြဒီမှာလည်းကိုနှာပြီးွားကိုမလှုပ်ပါနဲ့တာနာနမိကြီးဘောဘယ်ကဘောဘောဟုတ်ကလားဗျသူဒီကိုယူရုပ်ရဲ့ဟိုဖောက်ပြမှုပြနာထင်တယ်အဲ့ဒီမှာပဲသူဟိုတာနာနမိတ်ကလေးကအပေါ်တက်သွားရင်တိတာတွေကပေါ်ပါသွားတာထင်တယ်ဟိတာနာနမိတ်ကလေးကအောက်ကျသွားရင်တိတာတွေကအောက်ပါသွားတယ်ထင်တယ်ဟိဒီလိုဆိုမိမိရဲ့ယုံနာနှစ်ပါးအဲ့ဒီမှာပါမနေပြီဘူးလားဟုတ်ကလားဗျအဲ့တော့သူကြည့်ယုံနဲ့ ကိုယ်အကြောင်းမသိနိုင်ဘူးလားဗျာဘာဖြစ်လို့တော့အဲ့ဒါကိုကိုသားကိုဗျာဟင်နာပြီးွားရှုရင်နာပြီးွားကိုကိုပဲမဟုတ်ဘူးလားအဲ့ကိုကိုသားပေါ့ဗျာမှတ်မိဗလားအဲ့တော့ဘယ်ကပေါ်နေနေဒီတမာရင်းနမိတ်ပေါ်ကာသယောဂီဒီနာသီဝလို့ရနမိတ်တော့မလိုက်ပါနဲ့ဟုတ်ရင်ကျက်အောင်မွေးရအောင်ပါဟုတ်ကလားတို့စာတို့တော့စိတ်ကြမင်းလောင်းရဲ့ပฏิတန်တီကိုရထားတဲ့ပုဂ္ဂိုလ်ဒီ အဲ့ဒီပฏิပန်လေးလေးကိုယူယူရရမွေးရတယ်လို့ဒီနမိတ်ကလေးကိုထိုင်နိုင်ထိုင်နိုင်ပေါ်နေအောင်စထိုင်လိုက်လို့မိနစ်ပိုင်းအတွင်းဘောကုန်ရဟုတ်ကလားမပေါ်သေးဘူးမနှောကြည့်တာအာမကောင်းသေးဘူးခေါ်ရမယ်လေနိုင်ဝဲလောက်မှထအပေါ်မယ်45မိနစ်မှထအပေါ်မယ်ဆိုရင်ဟင်ဘယ်လိုလုပ်ဝင်ကောင်းသေးဘူးထင်တယ်ဟင်ထိုင်လိုက်လို့မိနစ်ပိုင်းအတွင်းပေါ်ရင်အာကောင်းပြီဟုတ်ကလားအဲ့ဒါကိုမှွေးလိုက်လို့ဖြစ်စေဟုတ်ကလားဗျာဟင် ဒါလေးကိုကြည့်ကောင်းတောင်းတောင်းနဲ့ဟုတ်ကလားမှေးလိုက်ရင်လည်းမှားကြမသွားနိုင်ဘူးလားဒါမို့အာယုံမတစ်ခုကဝင်ပြီးကိုယ်ဆောင်တိုက်လိုက်လို့ဖြစ်ပြီးပျောက်သွားတောင်ပြန်အာယုံပြုတ်ပေါ်ကလာအဲ့လောက်ဆိုရင်းချက်ပြီးလို့ခေါ်မှာလေဟင်ထိုင်နိုင်ထိုင်နိုင်နဲ့ပေါ်ရမယ်ထိုင်လို့ဟိုမိနစ်ပိုင်းအတွင်းနဲ့ပေါ်ရမယ်ဟုတ်ကလားဗျာအာယုံမှားလို့ပျောက်သွားပြန်အာယုံပြုတ်ပေါ်ရမယ်အဲ့လိုဆိုရင်းချက်ပြီးလေအဲ့အထိမှမရောက်သေးမချင်းယောဂီတို့အဲ့ဒါကို ပိုးမွေးတယ်လို့မွေးရလိမ့်မယ်ထင်လားဟေးမာနမျက်ွက်တဲ့ဖို့ထင်တယ်မာနာကြည့်လေသဘောပေါက်ဖလားဒါအရှိများများပြောရမလားအနောက်များများပြောရမလားဘာတူပြောရမှာလို့ဟင်ဟင်တို့တို့တို့တို့တို့ဝင်ရှာတောင်မှာတရားပြတယ်ဒါဒီမှာနာအေးကြီးတို့ပါတယ်ပြော ပြောတယ်တို့အတင်းပြောရအောင်မယ်ဟင်ဟင်ဟိုနန်းအိမ်ကြီးဆိုတာကအမှန်အားကောင်းတော့တက်တယ် ဟင်ဟင်တို့နိုင်အင်းကြီးတော်ပါသေးတယ်တဲ့ဒီပွဲတုန်းကလည်းပါတယ်အပူရမဆိုင်တော်လည်းပါတယ်အဲတို့ခုနမိုင်ကခေါင်းဆောင်ပေါ့ပူရမဆိုင်ကဟင်အဲ့တော့နိုင်အင်းကြီးကမှတ်တော့ဘယ်လိုလေးနိုင်အင်းကြီးကမှတ်တော့ဘယ်လိုလေးညာလိုလေးနဲ့ပြောတော့ဥပူရမဆိုင်ကနောက်ကလိုက်ပြီးတပည့်တော်လည်းနိုင်အင်းကြီးလိုပါပဲတဲ့အခုကောဟင်အခုကောဟင်ဟင်နိုင်အင်းကြီးလိုပါပဲလား ဥမအေးအေးအေးဟင်အဲ့တော့တို့ဒီစိတ်ကိုကိုစိတ်ဖိတ်ငြိမ်ငြိမ်ကိုစိတ်ငြိမ်ရမှာတယ်စိတ်ဟိုလေတင်တာစိတ်ဖိတ်ငြိမ်ငြိမ်တာတယ်စိတ်ဖိတ်ငြိမ်ငြိမ်ကိုစိတ်ငြိမ်ရမှာဟုတ်ကလားတကယ်လို့စိတ်ဖိတ်ငြိမ်သွားရင်ဒီထိရုပ်ကလေးနဲ့သိနံလေးနဲ့ထင်တယ်ဟဲ့ဟုတ်ကလားထိတာလေးနဲ့သိတာလေးလုံလုံရင်းနဲ့ငါရှိမရှိဒါကဘာလို့မေးပြလို့သေးတော့ဒါရဲ့လှုပ်ရှားပြီးတော့ ဒီနေရာပေါ်ဒီနေရာမှာတိဒီနေရာမှာပြက်ဒီနေရာပေါ်ဒီနေရာတိဒီနေရာပြက်နဲ့ဟုတ်ကလားဝင်းလေးလမ်းတစ်ဆုံးမှာပြီလင်းဟုတ်ကလားဗျာဟိုဆုံးတဲ့နေရာမှာဟိုနောက်ကကသွားဆုံးတာရှေ့ဟာကလမ်းမှာတင်ကြိတ်ကြနေတယ်ထင်ဗျာဟင်ဟုတ်ကလားဗျာဒီလိုဆိုရင်မြင်မမြင်မေးဖို့တူသေးလားဟင်မပေါ်ရင်မတက်ပြက်ကြနေတယ်ဆိုတော့ကောင်းမကောင်းကောမေးဖို့လိုသေးလားဟင်ဒါလေဒီတစ်ခါဒီလိုမှကောင်းတယ်နောက်တစ်ခါဒီလိုလေးလို့တော့ ဟင်အောင်မအင်းရအောင်လုပ်ပေါ့ဗျဟင်သွားများမထစ်လိမ့်နဲ့ထစ်ထစ်မှာပဲဟင်အဲဒါလေးဒီတိုင်တွေးလို့နောက်တစ်ခါဒီလိုတစ်ဖြစ်အောင်ဆိုပို့တောင်ဆိုသည်မင်းဘဝင်မမငြိမ်တော့တာတက်စိတ်ပေါ်သွားပြီလေဒီကမှားအားကြောင့်တွေ့တယ်ဟိုစာကြီးကိုဟင်အဲ့ဒါငါဝင်ရှုပ်လို့ထင်တယ်ဗျဟင်အဲဒီတစ်ခါဒီလိုလေးပေါ်တယ်နောက်တစ်ခါဒီလိုလေးဖြစ်အောင်လုပ်မယ်သွားမထင်လိမ့်နဲ့ထစ်ထစ်မှာပဲခင်ဗျားတို့ဟုတ်ကလား ဒီလိုဆိုရင်စိတ်တဝိဝေကပဲဖိတ်ငြိစိတ်ဖိတ်ငြိမှုကိုအကြောင်းပြု၍ငါရှိမရှိမြဲမမြဲကောင်းမကောင်းပိုင်းမပိုင်းသိသွားရင်ကိုယ့်ကိုယ်ကိုအာကိုးစရာရှိမရှိဟင်မသိနိုင်ဘူးလားကိုယ်မှာကိုအာကိုးစရာမရှိရင်မိသားစုဟာဟောဟိုလူပြည်မို့ဗျာနတ်ပြည်တဲ့ရင်ဟောဟိုနတ်ပြည်မို့နေမှာပါဗျာဗြဟ္မပြည်တဲ့ရင်ဟောဟင်ရုပ်ကတော့ဖောက်ပြန်တာဖောက်ပြန်မှာပဲ ဗြဟ္မာယုတ်လည်းဖောက်ပြန်မှာပဲစိတ်လည်းဖောက်ပြန်မှာပဲပယ်သွားသွားဟုတ်ကလားဟိဟိဒါတိနေမှဟိုဘယ်ဘုံဆွဲအောင်မလဲဟိဘယ်သူ့ဆွဲအောင်မလဲဟိမဆွဲညိပါအောင်မလားမညိလွတ်တာပေါ့ဟုတ်ကလားဟိမညိလွတ်တာပေါ့ဗျဟုတ်ကလားဗျအဲ့ဒီခါကျမှဥပတိဝိဝေကလို့ခေါ်တဲ့ဟုတ်ကလားဟိခန္ဓာရဲ့တရားကလွတ်တဲ့စိတ်ငြိမ်တဲ့နိဗ္ဗာန်ကိုရောက်နိုင်တယ် ဟုတ်ကလားဗျာဒီလိုဆိုအဲ့ဒီဥပတိဝိဝေကလို့ခေါ်တယ်ဟိုခန္ဓာကဆင်းငြိမ်ပြီးဟိုအငြိမ့်တက်ကလေးတက်တက်ရှိတဲ့နိဗ္ဗာန်လိုချင်စိတ်ဆင်းငြိမ်မှရမှာတယ်ဟင်စိတ်တောင်းချမ်းလို့ရပါမလားဟင်အဲ့တော့စိတ်ဆင်းငြိမ်ခြင်းကိုယ်ဆင်းငြိမ်မှရမှာတယ်လေဟဲ့သူတို့တုံးကဂွေးသက်တယ်ဟုတ်ကလားဟင်ကိုယ်ဆင်းငြိမ်မှစိတ်ဆင်းငြိမ်ပြီးစိတ်ဆင်းငြိမ်မှသူ့အကြောင်းချင်းတာအကုန်သိပြီးနိဗ္ဗာန်ရဆင်းငြိမ်မှုရနိုင်ပြီး ဒီလိုလဲဟိုအတက်လိုက်လည်းပြောလို့ရတယ်လေဒါကနိဗ္ဗာန်ရဲ့ဖိငိမှုအကြောင်းချစ်တာပြီးရင်ဟုတ်ကလားဖိဖိငိပါအဲဖိဖိငိဖေးလိုလိုနေဟုတ်ကလားကိုဖိငိပါဒီလိုထင်မလားအဲ့ဒါကိုဝိဝေက၃ပါလို့ခေါ်တယ်ဗျအဲ့ဒါမှတို့အရေးမရှိရင်ယောဂီတို့ဟိဟိဟိုမန္တလေးကလူရွှေတော်ပြက်တယ်လို့ပြက်ရအောင်မယ်ဟိမန္တလေးဟိုပပလည်းမှမကြီးပင်နေတွေ့ဘူးလား ခင်ဗျားတို့မန္တလေးသားတွေဒီပါပါတယ်ကြည့်သေးလားခုတို့ငင်ရတော့မန္တလေးပပလည်းမမကြည့်ပင်လေဘသူခုခုကြိုက်တဲ့လူခုလေဟုတ်ကလားဘသူခုခုကြိုက်တဲ့လူခုဆိုမောတို့မန္တလေးပပလည်းမမကြည့်ပင်လေကိုအများကြီးအဲ့ဒါလူရွှေတော်ကပြက်တယ်ငါမကြည့်ပဲအတွက်ခူရောင်းတာကွာရင်ရှုံလို့ဘသူခုခုခူးချင်းသူခူးလာရင်ရှုံလို့ဆိုလို့ဟုတ်ကလားဗျာငါမကြည့်ပဲတဲ့ရောင်းတာကွာအရင်ရှုံခဲ့လို့ဆိုဟာ ဘသူခုခုခိုးလို့ရတာမင်းဘယ်လိုလုပ်ရင်းရှုံလုံးဆိုငါမကြည့်ပြမတက်နေတော့ခုံမနလူခိုးသွားလို့ခင်ဗျားကခုံမနလူခိုးခံရမယ်ဟင်တနေ့ရင်းရှုံပြန်ရလိမ့်မယ်ထင်တယ်ဟင်ကြက်ပဲနေတော့အောင်မဟုတ်ပါမလားဟင်အောင်မဘိုးလက်မထုံနိုင်မလားအာနောဘကတန်မနောခင်ခင်ဗျားတို့ကနောက်ဆုံးမှထင်တယ်ကြောက်ကဲဟင် အော်အော်ဟိုဘက်ကဘန်နော်ခင်ဗျားတို့နောက်ဆုံးနောက်ဆုံးဟင်ကဘယ်လိုဟင်ဟင်အဲ့တော့တို့ဒီဝိဝေကသုံးပါမရှိမဖြစ်ဟုတ်ကလားဗျအဲ့တော့ဒီဟိုစိတ်ဝိဝေကဆိုတဲ့စိတ်ဆင်းရဲမှုလိုချင်လို့ရှိရင်တို့ဒီကကိုဝိဝေကလေမျက်စိဆင်းရဲနာဆင်းရဲအကုန်လုံးဆင်းရဲရလိမ့်မယ်ဟုတ်ကလားဗျအဲ့ဒီတင်ဆင်းရဲမှစိတ်ဆင်းရဲမှာဟုတ်ကွဟုတ်ကလားဒါမို့တို့ဖရာရှင်နဲ့အရိယာများက စိတ်ငြိမ်မှုကိုအမြဲတမ်းအားကိုးတယ်ဟုတ်ကလားဗျာဟင်ဟိုပေးထားတဲ့မိကူကရင်းငြိမ်ဒုက္ခမူရိဝသုံးညခါရိဝပြီးခေါ်ခေါ်သွားလေဟင်ဟင်တော်ဖြစ်ဖြစ်ကွာတဲ့တစ်တပင်ရင်းဖြစ်ဖြစ်ကွာတို့မို့ဖိတ်ငိမ့်တဲ့နေရာဖြစ်ဖြစ်ရွေးပေးပါဆိုဒီကားကူတွေကဖြစ်ဖြစ်ကျွန်တော်တင်တယ်ဟင်တို့တို့လည်းဒီလိုလုပ်ပြီးတော့ဒီလိုယူသွားတာဟုတ်ကဲ့ဟင်ဖိတ်ငိမ့်မှုအတွက်ဒီနေရာတွေကိုရွေးခိုင်းတယ်ဟုတ်ကလားအဲ့တော့တို့ဒီ ကိုယ်ခန္ဓာကိုယ်တွင်းထဲမှာရှိနေတဲ့ပကတိတဘာဝဖောက်ပြန်နေတဲ့ယုတ်နာတို့ရဲ့ဖောက်ပြန်မှုကိုသိခြင်းအပြင်ကသိမြင်ပေးရမယ်ဟုတ်ကလားဗျာသိအပြင်သိငြိမ့်ပါရအတွင်းကဖောက်ပြန်မှုကဘလောက်ညံမလဲဆိုရင်ဒီစက္ကန့်လေးတစ်ချက်အတွင်းကို စိတ်ကဘလောက်တဲ့တော့ဗျာတသိန်းညဘယ်ကစက္ကုံတို့ရုပ်ကဘလောက်တဲ့တော့6000 အဲဒီစက္ကန့်လေးတစ်ချက်အတွင်းမှာစိတ်ရဲ့ဂတိပေါင်းတစ်သိန်းကျော်တာလေတစ်သိန်းမဟုတ်ဘူးဒီတော့မြန်တာကိုခင်ဗျားတို့ဘယ်လိုလုပ်သိမလဲအဲ့တော့မြဲတယ်ပဲထင်တာထင်တယ်ဟုတ်ကလားဗျာအင်းတို့တို့တော်စကားနဲ့ပြောရင်ဟိုငပြောတော်ကြီးငပြောပင်ကြီးကိုဓာတ်ထက်ထက်နဲ့တာခုတ်ချလိုက်ဟင်ငပြောပင်ဟာဒီတိုင်းမင်းနဲ့တူတယ်ဘာဖြစ်လို့တော့အပြတ်မြန်တဲ့အတွက်ဟင်တဲရပဲရှိနေသေးတယ်ဟုတ်ကလားဗျာဒီမှာလဲ ရုပ်ဖောက်ပြန်မှုစိတ်ဖောက်ပြန်မှုကစက္ကန့်တစ်ချက်အတွင်းကိုရုပ်ကဂတိပေါင်း6000မြစိတ်ကဂတိတသိန်းမြဒီလောက်မြန်နေတာကြီးကိုခင်ဗျားတို့ဒီတာမညာနဲ့မြင်နိုင်မလားဟုတ်ကလားဗျာအဲ့တော့မြဲတယ်ပဲထင်နေတာပဲမဟုတ်ဘူးလားဟင်ငါပြောပင်ကြီးလဲတို့ဘက်နဲ့တုံးဟဲ့ဟင်ထောင်ရဲထောင်ရဲဆိုရင်မပြတ်ဘူးပဲထင်ရတာပဲမြန်လုံးလို့မြန်လုံးလို့အဲ့တော့အတွင်းမှာရှိနေတဲ့တကတိတို့ဖောက်ပြန်နေတဲ့ယုတ်တဏ္ဍတ်တွေရဲ့ ဒီအလွန်နှူးညံ့လာတဲ့အလွန်နှင်းမြန်လာတာလို့သိချင်ရင်အပြင်ကကိုယ်သိဉင်ပြလိုက်ပါဒါလေးပဲထင်တယ်အဲ့တော့သူတော်ကောင်းစားသားကအဲ့ဒီသိဉင်မှုကိုအများအားကိုးပါတို့ပုထုဇဉ်လောကကသိဉင်တာကိုအလွန်ကြောက်ဟုတ်ကလားသိဉင်အလွန်ကြောက်တယောက်ထဲနေရာမှာအလွန်ကြောက်ဟုတ်ဗျာသိဉင်မှာအလွန်ကြောက်ဒီလိုထင်တယ်ဟင်ဟင်တယောက်ထဲနေရာမှာအလွန်ကြောက်ဒီလိုထင်တယ်ဟဲ့ ဘာဖြစ်လို့တို့အဖော်နဲ့နေနေကြမို့ဟုတ်တယ်လေဟင်အဲ့တော့တို့ဟွာထင်တယ်ဗျဟင်ရာတကြိုးမှထင်တယ်ဗျဟိုအသာတတ်ကအဖေကိုတတ်ပြီးတော့လေဟင်နေမထိထိုင်မထိဖြစ်နေတာအဖေရဲ့မြစ်တာဟိုဟွာလေဟင်သိရီတွေသိနေတာပေါ့ဗျာဟင်သူကနန်းတောင်းလေဗျနန်းပေးပါအဲ့တော့သူ့အဖေကလည်းရော့ွက်ငါသားဆိုနန်းပေးတယ်ဒီလိုဆိုနန်းရပြီထင်တယ် နန်းရတာပိုင်တဲ့ပိုင်အောင်ဆိုဖေသွားတတ်တာလေဟင်ရတာတောင်ပိုင်ရင်လေးတယ်ကြီးသားရပြီးနောက်ပိုင်ရင်လေးတာတဲ့ဟဲ့ဟင်ရရင်ပိုင်လေးဘူးလားဟုတ်ဗျာရတာတောင်ပိုင်ရင်လေးလို့တယ်ဗျာသူ့အဖေတဗျာအဲ့တော့နေမထိထိုင်မထိအဲ့တော့ဒီဟာလေးဖြစ်နေတော့တို့ဇီဝကဆိုတာကြားဘူးမှာပါသူကဟိုအသာတတ်နဲ့ဘာခေါ်မှာပေါ့လေအဖေဆုံးအမေခွဲခေါ်မှာပေါ့ ဟုတ်ကလားဟင်တို့ဟိုဘိမတာရာမင်းကြီးသောတာပန်မဖြစ်ခင်ဖះနဲ့မတွေ့ခင်ကအမ္မပါဠိသွားပြီးတိတ်တိတ်ပုံလေဟင်ဒီကသာမှသွားပေါင်းများကရထားတာကိုဒီဝကဆိုတာလေဟုတ်ကလားဗျာအဲ့တော့သူ့အဲ့ဒီဟို no so back ဟုတ်ကလားဗျာဟင်အဖေဆုံးအမေကွယ်အဲ့ဒီဇီဝကကိုကိုကြီးတောင်းတယ်ငါတို့ဒီလိုဖြစ်နေပြီဟုတ်ကလားဗျာအဲ့တော့ငါခုလိုအိမ်မရဖားမရဖြစ်နေတာလေးကို ငါ့ကိုကူညီသားမှာပြောတာဟေ့အဲဒီလိုဆိုအချင်းမင်းကြီးတို့အနုပ္ပယတရေဒေါ်လာဟဲ့တရေဒေါ်ရှိတယ်ရာစကြိုရဲ့ပြင်ပတ်မှာလေအဲ့ဒီမှာဖျားရှင်နဲ့ဟိုရဟန်း900သတင်းသုံးနေတယ်ဒေါ်ထဲမှာဟေ့ဟိုမြို့နဲ့ဝေးတဲ့နေရာပေါ့ဗျာအဲ့ဒီမှာသတင်းသုံးဟုတ်ကလားအဲ့သတင်းသုံးနေတော့ဟိုညဘယင်ဆိုတော့လေခိုးသွားမှာပေါ့ဗျာဟင် အင်းခိုးကြောင်ခိုးဝဲနဲ့ရုပ်ဖြတ်ပြီးတော့ဟိုတို့ဇီဝကနဲ့သွားကြတယ်ဟင်ဟင်အဲမြို့ဘက်ကလည်းဝေးပြီဟုတ်ကလားဟင်ဖခင်เจ้าတော်လည်းမရောက်သေးဟုတ်ကလားဗျာနှစ်ယောက်ထဲဟင်အဲ့ဒီမှာညကြီးတို့တကောင်မူးလာပြည့်ထင်တာပဲကွဟင်တကောင်မူးလာပြည့်တော့လာကြီးကလည်းသားဗျာတော်တယ်လည်းတော်ကောင်တော်လောင်ကစားအကုန်ဖိတ်ကြီးရ အဲ့ဒီမှာအသာတတကြောက်လာတယ်စိတ်ငြိမ်မှုဟင်တောက်လာတယ်အဲ့တော့တို့ကြောက်တဲ့ပုဂ္ဂိုလ်စိတ်ကစားမှာပဲထင်တယ်ကြောက်တဲ့ပုဂ္ဂိုလ်စိတ်ကစားတာပဲစိတ်ကစားရင်စိတ်ကြီးတယ်မနိုင်ရင်ပဇာထွက်ပြီးထင်တယ်ပဇာပြီးစိတ်ထွက်ဖို့မလွယ်ပေါက်ထင်တယ်ဟာမလွယ်ပေါက်ပေါ့လွယ်ပေါက်နဲ့တူပါမလွယ်ပေါက်လားလွယ်ပေါက်လားဟုတ်ဗျာမလွယ်ပေါက်မဟုတ်ဘူးဗျလွယ်ပေါက်ကိုပြောရလိမ့်မယ်ထင်တယ် ဟင်စိတ်ကြိုက်ကိုအကောင့်ထဲပေါ်နိုင်တာသူအများဆုံးထင်တယ်ဟုတ်ကလားဟင်ဟင်ဟောပေါ့လေဟိုအပြင်ထွက်ပြီးတော့မိုးဝယ်ရမယ်ဆိုကြတယ်ပေါ့ဆာတဲ့ပုဂ္ဂိုလ်အတွက်ကိုဘာတော့ပဲတော့ဘူးလေးထားတူနဲ့တူပါပဲတော့ဘူးလေးဆိုတော့ချက်ချင်းနိုင်စားလို့ရတူပဲဟင်စိတ်ချောက်ချားလာလို့စိတ်မှမခံနိုင်ရင်ပဇာပေါက်ထွက်တာပဲဟင်ပဇာပေါက်ထွက်တာစိတ်ချောက်ချားလို့ထင်တယ်ဟဲ့ဟင် ခြောက်ချားလို့လားမခြောက်ချားလို့လားဟုတ်ပါမလားဟင်ဟင်တို့ဒီမှာတော့ခြောက်ချားစရာမရှိပါဘူးမရှိမဟုတ်လားမခြောက်ချားပါဘူးဒီမှာဟင်ဟင်အဲစိတ်ခြောက်ချားတော့အဲတို့ဖရာเจ้าတော်နာရောက်သွားပြီဟုတ်ကလားเจ้าတော်နာပြောရမှာပေါ့ဗျာတဲ့ဝင်းကြီးထဲမှာတို့ပါပေါ့တပါးကြောင်တပါးကြောင်လေးနေနေတာဟုတ်အဲ့တော့လှမ်းကြည့်တော့เจ้าနေရာလဲထင်တာပဲ နင်းနေဟုတ်ကလားဗျာဟင်ဟိုတကောင်မလာခြင်းညဆိုတော့ထင်းထင်းကြီးနေမှာပါပဲဟင်တေဦးကြီးကပြီးတော့လေ900လို့ကပြောရတာတယောက်မှလည်းအတောင်ကြားဟုတ်ဟင်အဲ့တော့ဘယ်နဲ့တော့ဟိုလမ်းတဲ့ဒီမြင်ပြီးမတော့မကြားမှပို့ဆိုးတယ်ဟင်မြင်ပြီးမကြားမှပို့ဆိုးလားဟင်အဲ့တော့စိတ်ကမနေနိုင်ရင် နှုတ်ထွက်သမြဲပဲဟင်ဟုတ်ကလားဟဲ့အဲ့တော့ဟိုတို့ဇီဝကကရှိကဇာတတကနောက်ကလက်ရာကနေဇာတတကဇီဝကကိုလွန်ပြီးရှေ့ရနေပြီးတော့မျက်နှာချင်းဆိုင်ရိုက်လိုက်တယ်ဟုတ်ကလားမဟုတ်သေးဘူးဇီဝကသင်ပြောတော့ဖခင်နဲ့900နေတယ်လို့ပြောတယ်ဟုတ်ကလားအခု900နေတယ်လို့ကပြောဘယ်မတော့အတန် ဟုတ်ကလားဟင်အဲ့တော့မှန်မှန်ငါပြောတာမင်းငါကိုဟိုလုံးကြံပြီးနန်းလူကျင်လို့ငါဒီလိုကြံမလားလို့မေးတယ်ဗျာဟုတ်ကလားဘာဖြစ်လို့တော့ဟင်ပုထုသင်နေစိတ်ငြိမ်တာအလွန်ကြောက်တယ်ဟုတ်ဗျာဟင်အဲသူတော်ကောင်းများကြတော့စိတ်ငြိမ်တာအလွန်ကြိုက်တယ်ဘောင်းခုနအတွင်းမှာဖြစ်နေတဲ့ရုပ်ဖြစ်ပြနာဖြစ်ပြကလေးတွေဗျာဟုတ်ကလားဟင် တန်အောင်လဲပြတ်မာတင်တယ်ဟဲ့အဲမနေ့ကခြေလုံးလက်လုံးနဲ့ဒီကနေ့ခြေလုံးလက်လုံးဒူးမလားဗျာမတွေ့ရင်မနေ့ကဖြစ်ပြမှုနဲ့ဒီနေ့ဖြစ်ပြမှုဒူးနိုင်ဘူးအဲမနေ့ကစိတ်ထားနဲ့ဒီကနေ့စိတ်ထားကောနဲ့ဒူးနိုင်ဘူးဟုတ်ကလားနဲ့ဒီကကြနမငါကြမဟုတ်ဘူးသူတို့မေးလိုက်ဝင်အေးအေးထွက်မှုနူးဟုတ်ဗျာဟင်ဟုတ်ကလားဗျာနဲ့ဒူးနိုင်ဘူးဟုတ်ကလားပြီးတော့ဥဒုကကောမနေ့ကပူချိန်နဲ့ဒီကနေ့ပူချိန်ဒူးလို့လားအာရကောမနေ့ကကျွေးတာဖားတာနဲ့ဒီကနေ့ကျွေးတာဖားတာဒူးလို့လားအတူနိုင်ဘူး ဟုတ်ကလားဗျာပြီးတော့တို့မနဲ့အာယုံမှားရတာနဲ့နေနဲ့တူမလားဗျာနေမှားရတာနဲ့ညဟောဗျာမတူနိုင်ဘူးလေဒီမတူနိုင်နဲ့မတူနိုင်နဲ့မတူတာကိုစိတ်ငြိမ်မှမြင်နိုင်တယ်ဟင်အဲ့လောက်ထိကိုတို့စိတ်ငြိမ်အောင်လုပ်နေရတာဗျဟုတ်ကလားဗျတရားမရှာပါနဲ့ဗျကိုယ်စိတ်ကိုကိုယ်စိတ်ငြိမ်မှုဒါလေးလုပ်နေရမှာတည်းဟဲ့ဟုတ်ကလားဗျအဲ့တော့ဒီဝကပြောတယ်အရှင်မင်းကြီးအရှင်မင်းကြီးတို့ရွာတဲလို့ ဟုတ်ကလား तू မနေနိုင်ငါလက်ကုပ်ပြောငါမနေနိုင်သူ့လက်ကုပ်ပြောမဟုတ်ဘူးဟုတ်ကလားကြွားတယ်လို့ကြွားတယ်လို့ပြောတာဘာလို့ကြီးရအောင်ခင်ဗျားတို့ကဟင်နတ်တလူလို့လို့မပါပါဘူးဗျရွာတဲလို့လို့ပြောတာပါဟင်ဟင်ရွာတဲလို့ဟုတ်တယ်လေဟင်သူမနေနိုင်ငါလက်ကုတ်ငါမနေနိုင်သူလက်ကုတ်မဟုတ်ဘူးတဲ့ဟုတ်ကလားဒီဖျားရှင်နဲ့အရိယာများကြတော့သူ့ခန္ဓာဖြစ်စဉ်သူ့အကြောင်းချင်းရာ သူ့ဖြစ်နှုံးကိုသူတို့ညာနဲ့ဟုတ်ကလားအမြဲကြည့်ရှုနေတာပါတဲ့ဟိုကျွန်တော်မျိုးတို့ရွာတဲ့ကဲတို့နှစ်ယောက်စုပြီးစကားပြောခြင်းသုံးယောက်စုပြီးစကားပြောခြင်းမင်းတို့ဒီဖရာရဲ့ဘာဝနာမှာမရှိဘူးတဲ့စိတ်ချလက်ကြပါရှင်မင်းကြီးလိုက်ပါဒါလည်းဒီကောင်ဟုတ်မှာဟုတ်ပါဘူးမယုံမေဘူးဖရာเจ้าတော်ဘောတို့ဖရာเจ้าတော်သွားလို့ရှိရင်ဟိုပထမ6ဟန်းလေရဟုတ်ကလား အပြင်ကနေချောင်းခန့်လိုက်ရင်ဖရာသိတယ်သွားပြီးအပြင်ဆွဲခြင်းခေါက်ခြင်းမလုပ်ပါဘူးဟင်သူစာလို့တော့ချောင်းညံ့မှန်လေးပြီးရတယ်လို့ဆိုတယ်လေအဲ့ခါကျဖရာကဖွင့်ပြီးတော့အဲ့ဒီမှာဖရာပဲ့ပင်းကြုံမှအသာတတအကြောက်ကြီးတယ်ဗျဟုတ်ကလားဗျာအဲ့တော့စိတ်ငြိမ်မှုကိုပုထုဇဉ်အလွန်ကြောက်ပါတယ်ဟုတ်ကလားသူယောဂီတော့ကြောက်ပါလေဖရာတော့သူယောဂီကောဟင် ဟင်အာတို့တို့ယောဂီကြီးကောမေးလို့ရတော့ဘူးဟင်ကြောက်ပါလေဖရာတော့ပြစ်ထောက်ခံဟုတ်ဗျာဟင်ဟင်အဲ့တော့တို့ဒီဖိတ်ငြိမ်မှုလေးရမှအတွင်းမှာရှိတဲ့ပကတိဖောက်ပြန်နေတာလေးရှိလေဝင်လေတစ်ချက်မှလည်းဆံသားကဘဝတည်လေထွက်လေတစ်ချက်မှလည်းဆံသားကဘဝတည်လားဟင်အဲ့ဒီမှာဝင်လေတစ်ချက်ရဲ့ဆံသားကဘဝဘဝဟုတ်ကလားဗျာထွက်လေတစ်ချက်ရဲ့ဆံသားကဘဝ ဟိုရုပ်ဖောက်ပြမှုမှုနှုံရင်တူပါမလားတူနိုင်ဘူးခေါင်းအေးအေးနေတာကိုယ်နေရာကြည့်ဟင်ဟင်သူကားတိုင်းပါကြတော့ပါတော့ဟဲ့သူ့မှန်ချက်ကကြည့်မောင်းလာတယ်ဟင်ကားရင်းရှောင်တော့သူ့မှန်ချက်ကပဲထင်တယ်နောက်ကခကြီးတွေကြတော့သူ့မှန်ချက်ကကြည့်တာပဲစပရာကြတော့စပရာချက်ပေးတာလည်းသူ့မှန်ချက်ကကြည့်တာပဲဟာလာလာလာကျင်လာလာကာသမားသူ့မှန်ချက်ကကြည့်ပြီးတော့ အလုပ်လုပ်တယ်လို့ပဲတို့လည်းကိုယ့်ရှုကိုယ်ကလေးကနေလှုပ်သားမှာစိတ်ငြိမ်မှုရအောင်လေဟင်လှုပ်တာပါမလားဗျာဧကေနာကြသို့